ခန်းကြီးကိုအငယ်1မှ9အေဂုတ်ထုပြည်မှထွက်၍ဒုတိယနှင့်ပထမလ၌တိမ်တော်တွင်သာရဖျားသည်မောရှေအားမိန်တော်မူသည်ကားဣဒရေလအမျိုးသားတို့သည်ချိန်ချက်သော ကာလအချိန်၌ပတ္တခါပွဲကိုခံရကြမည်စီရင်ထုံးဖွဲ့သမျှသော ထုံးစံတိုင်းချိန်ချက်သော ကာလအချိန်ဒီဟုသောယခုလ14ရက်နေ့ညာဥယျာ၌စောင့်ရကြမည်ဟု မိန်တော်မူ၏။ဤဒေလအမျိုးသားတို့သည်ပတ္တကပွဲကိုခံရမည်အကြောင်းမောရှေဆင့်ဆိုသည့်အတိုင်းတိမ်တော်တွင်ပထမလ14ရက်နေ့ညဥ်ရ၌ပတ္တကပွဲကိုခံရကြ၏။မောရှေအားသာရဖျားမှားထားတော်မူသမျှအတိုင်းဤဒေလမျိုးသားတို့သည် ပြုကြ၏။အငယ်6မှ14ထိုနေ့၌ပတ္တကပွဲကိုမခံရမည်အကြောင်း လူအသေးကောင်အားဖြင့်ညဉ့်ညူးခြင်းသို့ရောက်သောလူအချို့တို့သည်ထိုနေ့၌မောရှေနှင့်အာယုန်ထံသို့ချဉ်ကပ်၍အကျွန်ုပ်တို့သည် လူအသေးကောင်အားဖြင့်ညဉ့်ညူးခြင်းရှိပါ၏ချင်းချက်သောအချိန်၌ဤဒေလအမျိုးသားတို့နှင့်အတူဒါဝရဖျံအား ပူဇော်တကာကိုမပြုတ်စေခြင်းဟာအကျွန်ုပ်တို့ကို စီးတားပါမည်လောဟု မေးလျှောက်ကြ၏မောရှေကလည်းနေကြဦးလော သင်တို့အမှု၌ထာဝရဘုရားမိန့်တော်မူသောစကားကိုငါနားထောင်ဦးမည်ဟု ပြန်ဆို၏။ထိုအခါမောရှေအားထာဝရဘုရားက၊သင်သည်ဣသရေလအမျိုးသားတို့အားဆင့်ဆိုရမည်မှာ၊သင်တို့အမျိုးသားသည်အသေကောင်အားဖြင့်ညစ်ညူးခြင်းရှိသော်လည်း၊ဝေးသောအရပ်သို့ခရီးသွားသော်၎င်း၊ထာဝရဘုရားအဘို့ပသခါပွဲကိုခံရမည်။ဒုတိယလတဆယ်လေးရက်နေ့ညဦးယံ၌ပွဲခံ၍ တိုးတငယ်အသားကိုတဆေးမပါသောမုတ်ခါသောဟင်းသည်ဟင်းရွက်နှင့်စားရမည်ထိုအသားကိုနာနဲ့တိုင်အောင်မကျွင်းစေရအယိုးကိုလည်းမချိုးရပတ္တခါဘွဲနှင့်ဆိုင်သောအထုံးဖွဲ့ရှိသမျှတို့ကိုလိုက်၍ပွဲခံရသောအခွင့်ရှိ၏ညဉ့်ညူးခြင်းမရှိ အခြားတစ်ပါးသို့ခရီးမသွားသောသူသည်ပတ္တခါပွဲကိုမခံဘဲနေလင်ထိုသူကို သူ၏အမျိုးမှ ပယ်ရှင်းရမည်ချိန်ချက်သော အချိန်၌ထိုသူသည်သာရဘုရားအဖို့ပူဇော်တကာကိုမဆောင်ခဲ့သောကြောင့်မိမိအပြစ်ကိုခံရမည်တင်တို့ထံမှတဲခိုသော တပန်းအမျိုးသားသည်သာရဘုရားအဖို့ပတ္တခါပွဲကို ခံခြင်းဟံအလိုရှိလျင်စီရင်ထုံးဖွဲ့၍ခံရသော ထုံးစံအတိုင်းပွဲခံရမည်တင်တို့တွင်တဲခိုသောတပန်းအမျိုးသားဖြစ်သောသူ အမျိုးသားချင်းဖြစ်သောသူတို့သည် ထုံးစံတပါးတည်းသာ ရှိရကြမည်ဟု မိန့်တော်မူ၏အငယ်15မှ23တဲတော်ကိုထူထောင်သောနေ့၌မိုးတိမ်သည်တဲတော်ပေါ်မှတည်၍တက်တီခံချက်တဲတော်ကိုဖုံးအုပ်လေ၏ညံဦးမှဆ၍နာနဲ့တိုင်အောင်တဲတော်ပေါ်မှမိခဲ့သို့ထင်လေ၏ထိုသို့အစဉ်ဖြစ်၍နေ့အချိန်၌ မိုးတိမ်ဖုံးအုပ်လျက်ညအချိန်၌မိခဲ့သို့ထင်လျက်ရှိ၏မိုးတိမ်သည်တဲတော်အပေါ်မှာကွာမြောက်သောအခါဣဒေလမျိုးသားတို့သည် ခရီးသွားကြ၏မိုးတိမ်တီလီရာရာ၌လည်းတဲများကိုဆောက်ပြန်ကြ၏သာဝရဖျားမိန်တော်မူသည့်အတိုင်းဣဒေလအမျိုးသားတို့သည် ခရီးသွားကြ၏သာဝရဖျားမိန်တော်မူသည့်အတိုင်းလည်းတဲများကိုဆောက်ကြ၏ မိုးတိမ်သည်တဲတော်အပေါ်မှာတည်နေသမျှသောကာလပတ်လုံးသူတို့သည်တဲ၌နေကြ၏မိုးတိမ်သည်တဲတော်အပေါ်မှာနေရကြမြင့်စွာတည်နေသောအခါဤဒေလမျိုးသားတို့သည်ခရီးမသွားဘဲဒါဝရဖျားထံတော်၌စောင့်နေကြ၏မိုးတိမ်သည်တဲတော်အပေါ်မှာနေရအနေငယ်မြတည်နေသောအခါဒါဝရဖျားအမိန်တော်တိုင် သူတို့သည်တဲ၌နေကြ၏ ဒါရဖျားအမိန်တော်တိုင်းလဲခยีသွားကြ၏ညာဥယမဆ၍နာနဲ့အချိန်တိုင်အောင် မိုးတိမ်တည်နေ၍နာနဲ့အချိန်၌မြောက်သောအခါခยีသွားကြ၏နေဖြစ်စေညာဖြစ်စေ မိုးတိမ်မြောက်သောအခါခยีသွားကြ၏နှစ်ရက်ဖြစ်စေတလဖြစ်စေတစ်နှစ်ဖြစ်စေမိုးတိမ်သည်တဲတော်ပေါ်မှတည်နေသမျှသောကာလပတ်လုံးဤဒေလအမျိုးသားတို့သည်ခยีမသွားဘဲ တဲ၌နေကြ၏တဖန်မိုးတိမ်မြောက်ပြန်သောအခါခရီးသွားကြ၏ဒါဝရဖျားအမိန်တော်အတိုင်းတဲ၌နေကြ၏ဒါဝရဖျားအမိန်တော်အတိုင်းလည်းခရီးသွားကြ၏ဒါဝရဖျားသည်မောရှိအားဖြင့်မိန်တော်မူသည့်အတိုင်းဒါဝရဖျားထံတော်၌စောင့်နေကြ၏